အခန်းကြီး39အငယ်1မှ8တင်းဒီတိုးစိတ်မွေးရသော ကာလကိုတည်တော်တမင်ဒီမတားဖွာခြင်းဝေနာခံရသောအချိန်ကိုမှတ်နိုင်တော်ကိုဝန်ဆောင်ရသောနိလတို့ကိုရေတွက်၍ဖွာရသောအချိန်ကာလကိုတည်တော်သူတို့သည်ကြောကန်း၍တားငယ်ကိုမွေးဖွားသည်ဖြင့်ဝေဒနာငြိမ်းကြ၏တားငယ်တို့သည်ကြမ်းမာ၍ လွင်ပြင်၌ကြီးပွားတတ်ကြ၏အခြားသို့တွား၍အမိထံသို့ပြန်မလာဘဲနေတတ်ကြ၏တောမြဲကိုအစီတားမရှိစေခြင်းဟာအဘယ်သူလွတ်တနည်းတောမြင်း၌ခြီနှောင်ခြင်းကိုအဘယ်သူဖြေတနည်းတောကို သူ့အိမ်ဖို့၎င်းလွင်ပြင်ကိုသူ့နေရာဖို့၎င်းငါခန့်ထားပြီမြို့၌ဖြစ်သော လူတို့၏အတံပလံကို သူသည်မထီမဲ့မြင်ပြုတတ်၏ နှင်သောသူအော်ဟစ်နှိုးဆော်တံကိုမမှတ်တတ်တောင်ရိုး၌ကျက်စား၍စိမ့်သောအပင်အမျိုးမျိုးကိုရှာတတ်၏အငယ်ကိုမှဆက်ရှိကြံသည်တင်း၏အမှုကိုဆောင်ရွက်၍တင်း၏တင်းကုတ်၌နေခြင်းငှာအလိုရှိလိမ့်မည်လောကြံကိုထွန်ကြောင်းသို့လိုက်စေခြင်းငှာကြိုးနှင့်ချီနိုင်သလိုသို့မဟုတ်တင့်နောက်သို့လိုက်၍ကြိုင်း၌လဲထွန်လိမ့်မည်လောကြံသည်အာကြီးသောကြောင့်သူ့ကိုယုံမည်လော တင်လောက်ရသောအလုပ်ကိုသူ၌အပ်မည်လော။သင်၏စပါးကို ဆောင်ခဲ့၍စပါးကျီ၌စုသိမ်းလိမ့်မည်ဟုယုံသလော။ကုလားအုပ်ငှက်သည်အတောင်ခတ်လျက်နေတတ်၏။တောငန်းသည်အမွှေးအတောင်နှင့်ပြည့်စုံ၏။သို့သော်လည်းမြေ၌ဥ၍အဥတို့ကို မြေမှုန့်၌နွေးစေတတ်၏။သူ့ခြေသည်အဥတို့ကိုနင်းမိမည်။သားရဲခွဲလိမ့်မည်ဟုမစိုးရိမ် သားငယ်တို့ကို ကိုသားကဲ့သို့မမှန်ကြမ်းတမ်းစွာပြုတတ်၏ဆိုရင်ခြင်းမရှိသားဖွာခြင်း ဝေဒနာကို အချီးနှီးခံတတ်၏အကြောင်းမူကားဘုရားသခင်သည်ပညာမဲ့စေခြင်းငှာဖန်ဆင်းတော်မူ၏ဉာဏ်ကိုပေးတော်မမူသို့တော်လည်းကိုကိုချီကြွသောအခါမြင်းနှင့်မြင်းစည်းသောသူကိုပင်ရတတ်၏အငယ်19မှ25တင်းဒီမြင်းကိုခွန်အားနှင့်ပြည့်စုံစေသလော သူ၏လေပင်၌မိုးချိုးလက္ခဏာကို တွင်းသလောဂျိုင်းကုံခုံတကဲ့သို့ခုံတက်စေသလောသူ၏နှကောင်းမြည်တမ်းသည်ကြောက်မဲ့ဖွယ်ဖြစ်၏လွင်ပြင်ကိုရက်၍မိမိခွန်အား၌ဝါကြွားလျက်သူရဲများကို တွေ့အံ့သောငါတွားတတ်၏ကြောက်เสียအကြောင်းကိုကဲ့ရဲ့၍ကြောက်လန့်သောသဘောနှင့်ကင်းလွတ်သည်ဖြင့်ဓာဘေးကိုမရှောင်တတ်သူတစ်ဖက်၌မြားတော့လှုပ်တံမြည်၍လှန်နှင့်ဒိုင်းလွှားသည် ပြောင်လဲလျက်ရှိ၏ မာနကြီး၍ပြင်းထန်သောစိတ်နှင့် မြေကိုမြို့တတ်၏တဘိုးတန်ကိုကြားသောအခါညင်ွတ်စွာမနေနိုင်တဘိုးများအလေသို့ရောက်၍အေဟေအေဟေဟုဆိုတတ်၏ဘိုးကြီးအော်ဟစ်၍အတံပလံပြုတ်ခြင်းနှင့်တကားစစ်တိုက်ပွဲကိုအဝေးကအနံ့ခံတတ်၏အငယ်26မှ30တင်ပေးသောညံအားဖြင့်တိမ့်ခဲ့သည့်အတောင်ကိုဖြတ်၍ တောင်မျက်နှာသို့ပြန်သွားတတ်သလော။သင်စီရင်သောကြောင့်၊ရွှေလင်းတသည်အထက်သို့တက်၍မြင့်သောအရပ်၌အသိုက်ကိုလုပ်တတ်သလော။သူသည်ကျောက်ပေါ်မှာနေ၍၊တောင်ထိပ်နှင့်ကျောက်ငူပေါ်မှာနေရာကျတတ်၏။ထိုအရပ်ကကြည့်၍ကိုက်စားစရာအကောင်ကို အဝေးကပင် မြင်တတ်၏။သူ၏သားငယ်တို့သည်အသွေးကိုသောက်တတ်၏။အသေကောင်ရှိရာအရပ်၌ထိုငှက်ရှိသည်ဟု မိန့်တော်မူ၏။